နာတော်နှစ်2564နှစ်ကောဇာတက္ကရာ1383ခုနှစ်ဥဒကူလဇန်6ရက်မြမနှစ်စံတရက်နေ့2021ခုနှစ်ဧပြီလ18ရက်စနေနေ့မန္တလေးတိုင်းဒေသကြီးပြည်ဦးလွင်ခရိုင်ပြည်ဦးလွင်မြို့နယ်အောင်ချမ်းသာရွာဓမ္မသာယသာသနာစင်တာကျောင်းတိုက် ဓမ္မဝိဇယတဘာဓမ္မယုံကျောင်းတော်ကြီးတွင်ဆင်ကျင်းပပြုလို့အပ်သည်ဥဒအိတဝိခိုင်အေးဝေမိသားစုနှင့်ဓမ္မမိတ်ဆွေတို့စုပေါင်းဓမ္မပူဇာတရားအလှတော်ဘာဝနာကုသိုလ်ဖြင့်နှစ်သက်ကိုကြိုးဆိုခြင်းဆိုတဲ့ ဒီကနေ့မြန်မာနှစ်ဆန်းတရနေ့မှာဘုရားဘာသာဝင်သူတော်စင်တွေဟာဒါနကောင်းမှုလည်းလုပ်ကြတယ်သီလကောင်းမှုလည်းလုပ်ကြတယ်ဘာဝနာကောင်းမှုလည်းလုပ်တယ်ကောင်းမှုကုသိုလ်ကိုအကျဉ်းချုပ်လိုက်တဲ့အခါ၃မျိုးပဲရှိတာဒါနကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်အများအားဖြင့် လှုပ်လေလှုပ်ထလွယ်ကူတယ်လို့ပြောနိုင်တဲ့ဌာနကုသိုလ်ပြုချတာများတယ်ပေါ့အထူးသဖြင့်မြန်မာနိုင်ငံကဘုရားဘာသာဝင်တွေရဲ့ရင်းနဲ့နှလုံးထဲမှာ အခြေခိုင်းနေတာတော့ဌာနကုသိုလ်ဟာမဓမ္မအခြေခိုင်းလူချင်းတန်ညစ်ဆိုတဲ့အလုပ်ကို ရိုးရအလုပ်တစ်ခုလို့ကြိုးစားအထောက်နေတဲ့ဒီကုသိုလ်ကောင်းမှုပါပြုလုပ်ကြတယ်အဲ့ဒီတဲ့တဆင့်တက်ပြီးတော့သီလကုသိုလ်တကယ်တော့လေဒါနကုသိုလ်ဆိုတာလှုပ်ဖို့ခဲရပါတယ်ဘာကြောင့်ခဲရတာတော့လို့ဆိုလောကမှာလူတိုင်းလူတိုင်းတတ္တဝါတွေရဲ့ပင်ကိုယ်စိတ်ကကိုချိုးကို အလေးပေးခြင်းလို့ဆိုရဲကိုယ်သာကောင်းစားလိုခြင်းလို့ဆိုရဲမစ္စရိယတရားရဲ့အဟံတာကကြီးမားတယ်ပေါ့ဒါကြောင့်မလို့ဒါနကုသိုလ်လုပ်ဖို့ဆိုတာလေလွယ်တော့လွယ်တဲ့ကိစ္စမဟုတ်ဘူးသို့တော့ဘာသာတရားရဲ့အဆုံးအမမိယဖလားတွေးတွေးတဲ့သားတွေကနေပြီးတော့ရှုံချမှုဆိုရဲဆန္ဒစွမ်းအားနဲ့ မစ္စရိယဆိုတဲ့ကိုကျိုးသာကြီးတဲ့စိတ်ဓာတ်မျိုးဟာဘုရားဘာသာဝင်မြန်မာလူမျိုးတွေရဲ့ရင်ထဲမှာတခြားလူမျိုးတွေနဲ့ရှင်လိုက်ရင်ရောပါတယ်နေပါတယ်လို့ပဲပြောရမှာဖြစ်တယ်။ဒါကြောင့်ဒါရကောင်းမှုလုပ်တဲ့နေရာမှာမြန်မာပြည်ကလူတွေကထိတ်တန်းမှရှိနေကြတာ နောက်ကုသိုလ်တစ်ခုကတော့သီလကုသိုလ်လို့ခေါ်တာသီလကုသိုလ်ဆိုတာတော့ကာယကံနဲ့ဝစီကံကိုဖော်ဆောင်ကြတဲ့အခါမှာစီကံအတွင်းကကာယကံဝစီကံကိုစီကံနဲ့ထိမ့်ချုပ်ပြီးတော့ပြုလုပ်တာကိုသီလလို့ခေါ်တာပါသီလဆိုတာအပိုင်းခြားအကန့်အသတ် ဘာမလုပ်ပါဘူးဆိုတဲ့အကန့်အသတ်နော်ထူးသဖြင့်သူများအသက်မတတ်ပါဘူးသူများဥစ္စာမတရားမယူပါဘူးသူတို့ဘာသာပြမပြင်းမှာပါဘူးဆိုတဲ့လူမှုရေးနဲ့ပတ်သက်တဲ့ဒီဟာကိုလိုက်နာတာဟောဒါသီလဆိုတာနော်နောက်နှုတ်နဲ့ပတ်သက်ပြီးတဲ့အခါကျတော့မဟုတ်မဟုတ်တန်တရားပြောပြီးတော့တစ်ဖက်သား ပျက်စီးသွားအောင်မလုပ်ပါဘူးနောက်ပြီးတော့အယက်သေးစားတောက်စားပြီးတော့ကိုယ့်ရဲ့တမိုးရှိလာတဲ့အသိဉာဏ်တွေပြောက်အောင်မလုပ်ပါဘူးလို့ဆိုတယ်အခြေခံ၅ပါးသိလာပေါ့အဲ့တော့ကိုချင်းတရားရဲ့အဓိကအနှစ်ချုပ်ကတော့နှုတ်ကိုထိမ့်သိမ်းဆောက်ရှောက်ခြင်းနဲ့ကိုယ်အပြုမှုကိုထိမ့်သိမ်းဆောက်ရှောက်ခြင်း ဘာကြောင့်လို့ဆိုရင်လောကမှာတုံးနဲ့တူဆက်ဆံကြတဲ့အခါမှာစကားပြောပြီးတော့ဆက်ဆံတာဖြစ်ကိုပြောလိုက်တဲ့အပြောတစ်ခုဟာတစ်ဖက်သားကို ထိခိုက်နစ်နာ သွားစေတယ်ဆိုရင်အဲ့ဒီပြောပြမပြောပါဘူးလို့ဒါနှုတ်ကိုထိန်းချုပ်ဆုံးဒါမို့လို့ပါဠိစာပေမှာသီလကိုတန်ရမလို့လည်းခေါ်တယ်တန်ရမဆိုတာစောင့်စည်းခြင်းပဲ အဲ့ဒီဆောင်စည်းခြင်းဖြင့်တိလကုသိုလ်ကိုရရှိကြတယ်ပေါ့အဲ့တော့နှုတ်ကိုဆောင်စည်းတယ်ကာယကံကိုဆောင်စည်းတယ်ဝစီကံကိုဆောင်စည်းတယ်ပေါ့စိတ်ကိုဆောင်စည်းတာတော့တိလထဲမှာမပါဘူးဘာလို့လဲဆိုစိတ်แท้ဖြစ်နေတာတစ်ဖက်ကြံတဲ့ပုံကိုယ်တွေအတွက်အကျိုးသက်ရောက်မှုကတိုက်ရိုက်မဖြစ်ဘူးပေါ့အပြောနဲ့ပြုလုပ်မှုက ကိုယ့်ရဲ့ပတ်ဝန်းကျင်တစ်ဖက်သားကိုထိခိုက်စေတာဖြစ်လို့အဲ့ဒီကာယကံနဲ့ဝစီကံလို့ဆိုတဲ့ကိုဖြင့်ပြုလုပ်တဲ့အမှုနှုတ်ဖြင့်ပြောဆိုမှုဒီဟာနှစ်ခုကို စီကံဘောင်အတွင်းကလှုပ်ထားကိုကိုချင်းသီလာလို့သူတို့ခေါ်တာပါပဲအဲ့တော့ကိုချင်းသီလာဆိုတာကိုယ့်ရဲ့ယဉ်နဲ့ကိုယ့်ရဲ့အပြုအမူအပြောဆိုနဲ့ပတ်သက်ပြီးတော့ အပြစ်မဖြစ်အောင်ထိန်းသိမ်းဆော့ဆော့တယ်ဒါသီလကုသိုလ်လို့အထူးသဖြင့်တကြံတွင်ကာလမှာရှစ်ပါးသီလဆောက်တည်ပြီးတော့ကာဝကာယကဝစီကထိမ့်သိမ့်မှုတွေကိုတိုးမြင့်ပြီးတော့လှုပ်ဆောင်ကြဒါသီလကုသိုလ်လောကမှာဒီအပြစ်ကင်းအောင် နေတယ်ဆိုတာအချမ်းတန်ဆုံးကဘာလို့ဆိုရင်ကာယကမှုကအချမ်းတန်ဆုံးပဲတစ်ဖက်သားကိုထိရောက်ထိခိုက်တဲ့တရားပါ ကာယကံမှုကပို့ပြီးတော့ပြည့်ကြည့်တော့ဒါဖို့ကာယကံကိုထိမ့်သိမ့်နေနောက်တစ်ခါဝစီကံလက်တစ်ဖက်သားကိုကျိုးဆေးရုပ်စီတယ်ဒါကြောင့်ဝစီကံကိုလက်ထိမ့်သိမ့်နေတော့မနောကံဆိုတော့ကိုယ်စိတ်ကကိုဖြစ်နေတာဆိုတော့ကျန်တဲ့ပုဂ္ဂိုလ်တွေကိုထိရောက်မှုသိပြီးတော့မရှိဘူးဒါကြောင့်မို့မနောကံဟာတိလနဲ့မသက်ဆိုင်သေးဘူးပေါ့အဲကြောင့်မို့ဌာနကုသိုလ်ကိုလည်း ဒါနကုသိုလ်ကိုလည်းပြုလုပ်ကြတယ်သီလကုသိုလ်ကိုလည်းစောင့်တည်ကြတယ်ဒီကုသိုလ်နှစ်ခုဟာဘုရားဘာသာဝင်တွေမှာအခြေခံအားဖြင့်အဖြစ်များတဲ့ကုသိုလ်တွေလို့ပြောအောင်အဲ့တော့ကာယကဝစီကံကောင်းသွားပြီဆိုတဲ့အခါမှာအရေးကြီးဆုံးကတော့စိတ်ထဲမှာဖြစ်ပေါ်မှုကကိုယ့်အတွက်ကောင်းကျိုးဆိုးကျိုးကိုဖြစ်စေနိုင်တာဖြစ်လို့အဲ့စိတ်ထဲမှာဖြစ်ပေါ်လာတဲ့ မကောင်းတာတွေကိုဘာနဲ့ထိမလဲဆိုတာကြတော့ဘာဝနာကုသိုလ်လုပ်ဖို့လိုတယ်ပေါ့ဘာဝနာကုသိုလ်ကိုအောင်မြင်အောင်လုပ်လိုက်လို့ရှိရင်စိတ်ကိုထိတဲ့လုပ်ငန်းအောင်မြင်သွားရင်ကာယကံဝစီကံလည်းထိမိတာဖြစ်သွားတယ်လို့ဆိုတယ်သူကတော့လုပ်ဖို့နည်းနည်းခဲရင်းတဲ့အရာဖြစ်သည့်အတွက်ကြောင့်ဘာဝနာကုသိုလ်ကလှုပ်ဖြစ်တဲ့ပုဂ္ဂိုလ်ဟာရာခိုင်နှုန်းလျော့တဲသွားတယ်နော် အဲဒီတော့ဌာနကောင်းမှုလည်းလုပ်အောင်မှာပဲသီလဌာနကုသိုလ်လည်းလုပ်အောင်မှာပဲသီလကုသိုလ်လည်းလုပ်အောင်မှာပဲနောက်ထပ်တိုးမြင့်ပြီး လုပ်တဲ့ကုသိုလ်ကတော့ဘာဝနာကုသိုလ်ပဲဖြစ်တယ်အဲ့ဒီကုသိုလ်၃မျိုးရဲ့ရလက်ကတစ်ခုနဲ့တစ်ခုအကျိုးရလက်ချင်းမတူဘူးဌာနကုသိုလ်ရဲ့ကောင်းကျိုးက ပေးကမ်းခြင်းဖြင့်သူတော်အစီကမေတ္တာတွေကိုရတယ်ဒါလက်ရှိရတဲ့ဟာပေးကမ်းခြင်းဖြင့်တစ်ဖက်သားမှာ30ရာ30ဆရာတွေရသွားတယ်အဲ့ဒီ30ဆရာရတစ်ဖက်သားဟာ30ဆရာရသွားလို့အသက်ရှင်သန်မှုရတ္တိမှုတွေအထောက်အကူဖြစ်သွားတယ်ဆိုလို့ရှိရင် reaction လို့ဆိုတဲ့တုံ့ပြန်မှုသဘောတရားအရာ ဌာနကုသိုလ်ကအကျိုးပေးပြီဆိုရင် ကို့မှာလည်းဘဝရည်တည်ဖို့အတွက်စားစရာဝတ်စရာနေစရာမကြမ်းမမာဆေးဝါးဆိုတာဒါတွေအကုန်လုံးကို့မှာဘဝရှင်သန်မှုအတွက်အလိုလျောက်ပြည့်စုံလာတတ်တယ်ပေါ့ဒါဒါနရဲ့အကျိုးလို့ပြောအောင်ဒါနရဲ့အကျိုးတရားတိုက်ရိုက်ကတော့ဘဝမှာပြည့်စုံမှုဆိုတာကိုရတယ် အဲ့ဒါနဲ့ပတ်သက်ပြီးတော့အလေးနဲ့ထားစဉ်းစားကြည့်မယ်ဆိုလို့ရှိရင်လောကမှာလူရလူဖြစ်လာကြတာတူတော်လဲပဲတချို့ပုဂ္ဂိုလ်တွေကချမ်းသာတဲ့အိမ်မှာလူဖြစ်တယ်တချို့ပုဂ္ဂိုလ်တွေကဆင်းရဲတဲ့အိမ်မှာလူဖြစ်တယ်တချို့ပုဂ္ဂိုလ်တွေကစာဝတ်နေရေးမပြည့်စုံကြဘူးတချို့ပုဂ္ဂိုလ်တွေကပြည့်စုံကြတယ်အဲ့ဒါတွေဟာဒီပုဂ္ဂိုလ်ရဲ့လက်ရှိဘဝလောက်ရတဲ့သက်ဆိုင်သလားလို့ဆိုတော့ မဟုတ်ဘူးမွေးကြတဲ့ကဆင်းရဲတဲ့အိမ်မွေးတဲ့ပုဂ္ဂိုလ်ဟာအစတည်းမပြည့်စုံတာပဲဖြစ်တယ်နော်ဘာမှမလုပ်ရပဲနဲ့ချမ်းသာတဲ့မိဘအိမ်မှာလူလာဖြစ်တဲ့ပုဂ္ဂိုလ်ကြတော့မွေးကြတဲ့ကသူကချမ်းသာလာတာဖြစ်တယ်အဲ့ဒီအကျိုးပေးနှစ်ခုကြွားချတာကိုကြည့်ပြီးတော့ဒါနရှိသူ မရှိသူဆိုတာခံမှန်းကြည့်လို့ရတယ်ပေါ့နော်ခံမှန်းကြည့်လို့ရတယ် ဒီခမန်းကြည့်တာကို အနုမာနလို့ခေါ်တယ်အနုမာနရဲ့အဓိပ္ပာယ်ကတော့အကြောင်းကိုကြည့်ပြီးတော့အကျိုးကိုသုံးသပ်တာအကျိုးကိုသိတာအကျိုးကို ကြည့်ပြီးတော့လည်းအကြောင်းတရားကိုသိတယ် inference လို့အင်္ဂလိပ်လိုသုံးတဲ့အနုမာနသူကတစ်ခုမြင်တာနဲ့ခြံတစ်ခုကိုသိနိုင်တယ်ဥပမာမယ် ပင်လယ်ထဲမှာဖြစ်ပေါ်နေတဲ့လေဖီအားနဲ့ရဝန်းတို့ပင်လယ်ထဲမှာဆင်းနေတဲ့ရှာတိဥရုအနေထားကိုကြည့်ပြီးတော့ဖယ်နေ့မှာမုံတိုင်းဖြစ်လိမ့်မယ်တို့ဒါအကြောင်းဖြစ်ပေါ်နေတဲ့အကြောင်းတစ်ခုကိုကြည့်ပြီးတော့ဖြစ်ပေါ်လာမဲ့အကျိုးတရားကိုကြွတင်ပြီးတော့ဟောကိန်းထုတ်တာအဲ့ဒါအနုမာနလို့ခေါ်တယ်သူကနော်မိကိုမြင်တာနဲ့မိမမြင်ရပါပဲလို့ မိခိုးတွေတက်လာတာချင်းဟိုမှမီးလောင်နေတယ်လို့ပြောကြတယ်ဒါလည်းမိခိုးကအကျိုးမိရဲ့အကျိုးမီးလောင်တာကအကြောင်းတရားအဲ့တော့အကျိုးကိုကြည့်ပြီးတော့အကြောင်းကိုခံမှန်းပြီးတော့ပြောဆိုတာတခါအကြောင်းကြည့်ပြီးတော့လည်းအကျိုးကိုခံမှန်းပြောဆိုတယ်ပင်ထဲမှာဖြစ်ပေါ်နေတဲ့အကြောင်းတရားကိုကြည့်ပြီးဖြစ်ပေါ်လာမဲ့အကျိုးတရားမုံတိုင်းတို့ပိုးရတာတို့ဒါမျိုးတွေဖြစ်မှာဆိုကျွတ်တင်ပြောတယ်အဲ့ဒါကိုအနုမနာလို့ခေါ်တယ် အခုလည်းပဲလူတယောက်ဟာချမ်းသာတဲ့မိဘအိမ်မှာလူလာဖြစ်တယ်ဆိုတဲ့သူဟိုဘောတော့ဒါနကောင်းမှုတွေလုပ်ခဲ့တယ်လို့သူတို့သိလို့ရတယ်ပေါ့နော်ဆင်းရဲတဲ့မိဘအိမ်မှာစာဝတ်နေမပြည့်စုံတဲ့ဘဝနဲ့ရှင်ဆိုင်ရတယ်ဆိုတဲ့လူသားတယောက်ကိုတော့အော်အတိတ်ဘဝတော့ဒါနနေခဲ့တယ်ကိုလို့ဒီလိုပြောလို့ရပြန်တယ် ဒါကဘုရားဟောကြားတဲ့ကြောင်းကျိုးချိပြီးတော့အနုမာနညာနဲ့ဆင်ញင်သုံးသပ်မှုလို့ဆိုလို့အဲ့တော့တဏှာကောင်းမှုရဲ့အကျိုးတရားကတော့ဘဝမှာပြည့်စုံခြင်းဆိုတဲ့အကျိုးတရားကိုပေးတယ်တခါသီလကောင်းမှုကြတော့ဘာလဲလို့ဆိုရင်သီလကောင်းမှုလူတွေဟာဘဝရလာတဲ့အခါမှာတချို့ကငငယ်လေးတွေကယောဂရတယ် အသက်တိုကြတယ်တချို့ကတော့ကြမ်းမာတယ်အသက်ရှည်တယ်ဒီနှစ်ဦးဟာဘာကြောင့်ကွဲနေရသလဲဘာကြောင့်မတူရတာလဲသူလည်းလူပဲကိုလည်းလူပဲဘာကြောင့်ကွဲရသလဲဆိုအတိတ်ဘဝအကြောင်းတစ်ခုနဲ့သွားသက်ဆိုင်သွားပြန်တယ်ပါဏာတိပါဒလုံခဲ့တဲ့ပုဂ္ဂိုလ်ဟာဒီဘဝမှာသက်ရှိခြင်းကြမ်းမှခြင်းဆိုတာဖြစ်တယ်ပါဏာတိပါဒတွေများစွာကျွလွန်ခဲ့တဲ့ပုဂ္ဂိုလ်ကြတော့ မွေးလာကလေးကယောဂတွေနဲ့အသက်အန္တရာယ်ပြုမဲ့ယောဂတွေဖြစ်နေတာတို့အသက်တိုးတာတို့ဒါတွေကြုံရပြန်ဒါလည်းပဲအတိတ်ကလုပ်ခဲ့တဲ့သီလကုသိုလ်နဲ့သီလနဲ့ပတ်သက်ပြီးတော့ဖြစ်တယ်လို့ဆိုလို့တချို့ပစ္စည်းဥစ္စာရှိတယ်မရှိဘူးသူများပစ္စည်းကိုယူခဲ့တဲ့ပုံကိုယ်တွေကိုပစ္စည်းခဏခဏပြတ်တယ်ဆိုတာမျိုးဖြစ်တယ်နောက်တစ်ခါ ကာမိတုမိဆဆရာကျူးလွန်တဲ့ပုဂ္ဂိုလ်တွေကြတော့လူလောကအလယ်မှာခုံတိတ်ခကင်းမဲ့ပြီးတော့လူမုန်းတာကိုခံရတယ်ဆိုတဲ့အကျိုးမုတ္တဝါဒကျူးလွန်ရင်အဆွဆွဲခံရတယ်ဆိုတဲ့အကျိုးသူရမေရိယကျူးလွန်ခဲ့တဲ့ပုဂ္ဂိုလ်တွေကအုံနောက်ကြမ်းမပြေတာတို့မွေးလာကြတဲ့ကမပြည့်မစုံဖြစ်ပြီးတော့အတိညာဏ် အာနေတာတို့ဒါမျိုးတွေဖြစ်လာတယ်။တော့ဘယ်ဟာပဲဖြစ်ဖြစ်အကြောင်းနဲ့အကျိုးဟာဒီလိုရှိလာတယ်။အဲ့တော့ဒါနကောင်းမှုသီလကောင်းမှု ရှိမရှိဆိုတာဒီဘဝရောက်လာတဲ့အခါမှာဒီအခြေအနေတွေကိုသုံးသပ်ပြီးတော့ဆုံးဖြတ်လို့ရတယ်လို့ပြောတယ်။အဲ့တော့ဒါနကုသိုလ်သီလကုသိုလ်ဒီနှစ်ခုစလုံးကလည်းရှိရမယ်ကုသိုလ်တရားတွေပဲ။ ဒီကနေ့မြန်မာနှစ်ဆန်းတရနေ့မှာဘာဝနာကုသိုလ်ဖြင့်နှစ်သက်ကိုကြိုးဆိုခြင်းဆိုဘုန်းကြီးတို့တွေတိုးမြင့်တဲ့အနေနဲ့ဒါနတွေလုပ်ခဲ့ကြပြီသီလကုသိုလ်တွေလည်းလုပ်ခဲ့ကြပြီဒီနှစ်မှာတော့ဘာဝနာကုသိုလ်ကိုတိုးမြင့်ပြီးတော့ချိုးစာကြည့်ကြမယ်လို့ဒီနှစ်သက်နှစ်သက်ကူတဲ့ နှစ်သက်အခါသမယမြန်မာနှစ်သက်ကူနှစ်ဆန်းတရနေ့အခါသမယမှာစိတ်ဝင်စားပြီးတော့ဘာဝနာကုသိုလ်ကိုဘယ်လိုလုပ်ကြမလဲဒါနကုသိုလ်ဆိုတာကိုရှိတဲ့ပစ္စည်းကို သူတစ်ပါးကို ပေးတာကမ်းတာလှူတာထောက်ပံ့တာဒါနကုသိုလ်သီလကုသိုလ်ဆိုတာကာယကံနဲ့ဝစီကံနှစ်ခုကိုစီကံနဲ့ထိမ့်သိမ့်တာအဲ့ဒါတွေပြီးအဲ့တော့ဘာဝနာကုသိုလ်ဆိုတာစိတ်ကိုထိမ့်တဲ့အလုပ်ဆို လှူရလို့ကုန်ကြစိတ်လည်းမရှိဘူးတိလလို့ပဲဟိုကာယဝံဝစီကံထိမ့်စိတ်ထိမ့်တာမျိုးမဟုတ်ဖ ೇನೆ ကိုတယောက်တည်းနေပြီးတော့ကိုယ်စိတ်ကလေးကိုဘလို့ထိမ့်ကြောင်းမလဲဆိုတဲ့အလုပ်ပါပဲเนาะဘာဝနာကုသိုလ်ဆိုတာစိတ်ကိုထိမ့်ကြောင်းတဲ့အလုပ်ပဲလူဟာတယောက်တည်းနေပြီပဲလို့စိတ်ကိုမထိမ့်ကြောင်းလို့ရှိရင်စိတ်ကအမျိုးစုံတွေးနေတာပဲဖြစ်တယ် တော့စိတ်ကိုထိန်းချောင်းတာလေးကိုလှုပ်ချကြမယ်ပေါ့အဲ့ဒါဘာဝနာကုသိုလ်မြတ်စွာဘုရားကုသိုလ်တစ်ခုနဲ့တစ်ခုလဲအစင်တန်းချင်းခွဲထားတယ်ဒါနကုသိုလ်တဲ့သီလကုသိုလ်ကတာလွန်မြင့်မြတ်တယ်ကြိုးပေးတဲ့အခါမှာတာတယ်ဆိုတာအကျိုးပေးတာကြတော့ပို့ပြီးတော့သီလဆိုပါစို့ဒါနကုသိုလ်ကပစ္စည်းဥစ္စာသာ ပေါ်များအောင်ဆွမ်းဆောင်ပေးတာဖြစ်တယ်သီလကုသိုလ်လို့တက်ရှိအောင်ကြမ်းမအောင်လုပ်ပေးတာမဟုတ်ဘူး သီလကုသိုလ်ကြတော့ဘဝမှာအသက်ရှိတာကျမ်းမာတာဖြစ်အောင်လုပ်ပေးနိုင်တယ်အဲ့တော့ဘာဝနာကုသိုလ်ကြတော့အသက်ရှိတဲ့အခါမှာသီလကုသိုလ်အသက်ရှိတာတဲ့ပို့ပြီးတော့တတန်းရင့်တဲ့တတန်းရှိတဲ့ဖြစ်မှာအဆင့်တို့လိုဟာမျိုးထီအောင်ဖြစ်တည်အောင်နောက်ဆုံးနိဗ္ဗာန်ထီအောင်ရောက်စေနိုင်တယ်ဆိုတော့သူကုသိုလ်ရဲ့အကျိုးကတော့အဆင့်အမြင့်ဆုံးဖြစ်တယ်ပေါ့နော်ဘာဝနာကုသိုလ်ဖြင့်နှစ်သက်ကိုကြိုးဆိုကြမယ်ဆိုရင် ဘာဝနာဆိုတာဘာကိုခေါ်ရလဲဘာဝနာကုသိုလ်ဆိုတာဘယ်လိုကုသိုလ်လဲလို့ဆိုရင်ဘာဝနာရဲ့အတိပ္ပယ်ကကိုယ်စိတ်ထဲမှာတတိစွမ်းအားတမာတိစွမ်းအားပညာစွမ်းအားတွေကိုတိုးမြင့်အောင်လေ့ကျင့်တာကိုဘာဝနာလို့ခေါ်တယ် ကိုယ်ရင်ထဲမှာတတိတွေပို့ကောင်းလာအောင်တမာတိတွေပို့ကောင်းလာအောင်အသိပညာတွေပို့ကောင်းလာအောင်တိုးမြင့်ပြီးတော့လေ့ကျင့်ခြင်းလို့အဲ့ဒါကိုလေ့ကျင့်ကံလောက်ကြစိတ်လေ့ကျင့်ကံပဲသူကစိတ်လေ့ကျင့်ကံလောက်တယ်ဆိုတော့ကိုယ်နေထားဘယ်လိုပဲနေနေကိုယ်ကာယအနေနဲ့တသက်တာသာ နေပြီးတော့စိတ်အလုတ်ကိုလှုပ်ချ စိတ်လှုပ်ကိုလှုပ်တယ်အဲ့တော့ဘာဝနာကနှမျိုးရှိတယ်သမထဘာဝနာဝိပဿနာဘာဝနာလုပ်ငန်းနဲ့ပြောတဲ့အခါမှာခုနကကုသိုလ်နဲ့ပြောတဲ့အခါမှာဒါနကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်လို့သူတို့ခေါ်တယ်အခု သီလတမာတိပညာဆိုတဲ့လက်တွေ့ကျင့်တဲ့သိက္ခာ၃ရက်နဲ့ပြောမယ်ဆိုလို့ရှိရင်သီလကျင့်စဉ်ပြီးရင်တမာတိတမာတိကျင့်စဉ်ပြီးပညာအဲ့တော့အဲ့ဒီဘက်က ပြောမယ်ဆိုရင်ဘာဝနာဆိုတာတမာတိနဲ့ပညာကိုတိုးမြင့်အောင်လှုပ်ခြင်းလှုပ်လှုပ်တဲ့ကုသိုလ်မျိုးပဲဖြစ်တယ် မာဓိနဲ့ပညာကိုတိုးမြင့်အောင်လုပ်တဲ့ကုသိုလ်မျိုးအဲ့ဒါလို့လုပ်တဲ့အခါမှာသမထနဲ့ဝိပဿနာလို့ဆိုပြီးတော့နှမျိုးရှိတယ်သမထကသမာဓိကိုဖြစ်အောင်ကြိုးစားခြင်းနဲ့ဝိပဿနာကပညာကို ဖြစ်အောင်ကြိုးစားခြင်းပဲညမလို့ပြောမယ်ဆိုရင် သမာဓိဆိုတာစိတ်ကလေးညင်အောင်ထားမယ်ပညာဆိုတာအတိ အသိပညာတွေတိုးတက်လာအောင်လုပ်ပဲလို့တမာတိနဲ့ပညာကိုတိုးမြင့်တဲ့အလုပ်ကိုဘာဝနာအလုပ်လို့ခေါ်တာပဲအဲ့ဒါဟာကုန်ကြစိတ်လည်းလုံးဝမရှိတဲ့ဟာအဖော်လည်းမလို့ကိုတယောက်တည်းနေပြီးတော့လုံးလို့ရတဲ့ကိစ္စအဖော်မပါရင်ပို့ပြီးတော့အောင်မြင်မှု ရှိတဲ့ကိစ္စဆိုဒီဘာဝနာလို့ဟာ ဒီယရဏသုတ်ထဲမှာ ပါတယ်လို့လတ္ထာမုထာနေပုတိန်ပုံစမာနာဆိုလတ္ထာမုထာဆိုကုန်ကြစိတ်မရှိဘဲနဲ့ရတဲ့ပစ္စည်းပဲတမိုးကြီးတယ်ဟာနော်ကုန်ကြစိတ်နဲတယ်ပေါ့ကုန်ကြစိတ်မပါဘဲနဲ့အကုန်ကြမရှိတဲ့အရာအဲ့ဒါနဲ့ရတဲ့အကျိုးမြတ်ကြတော့အမတမတမိုးကြီးတယ်လို့ဆိုတယ်ပေါ့အဲ့တော့ဒီဒီ သမထဘာဝနာဝိပဿနာဘာဝနာဒီနှစ်ခုရဲ့သဘောထားလေးကိုအရင်ကြည့်မယ်ဆိုလို့ရှင်သမထကဘာကိုလောက်တာလဲဝိပဿနာကဘာကိုလောက်တာလဲလို့ဆိုမြတ်စွာဘုရားကသမထအလုတ်ဆိုတာတဲ့တမာတိစိတ်ကိုတိုးမြင့်ပေးတာဖြစ်ပါတယ် လူတွေရဲ့တဏ္ဍမှာဖြစ်တဲ့စိတ်ကလေးကိုတမာတိတရားကိုတိုးမြင့်ပေးတာအဲ့တော့လူတွေရဲ့စိတ်ဆိုတာအငြိမ့်နေတာမှမဟုတ်တာလူကသာငြိမ့်နေပြီမဲ့လို့စိတ်ကဟိုတွေးလိုက်ဒီတွေးလိုက်နော်အများရန်ရောက်ရက်ခတ်ပြီးတော့အာယုံရှိတဲ့ဘက်ကိုအမြဲရောက်တာစိတ်ဆိုတာဟိုအာယုံရောက်လိုက်ဒီအာယုံရောက်လိုက်ဒါကြောင့်မို့ မြတ်စွာဘုရားကစိတ်ကိုဘာနဲ့ဥပမာပေးထားတော့ဆိုစိတ်ဟာမြောက်လိုပဲတဲ့မြောက်တကောင်ဟာတစ်ပင်မော်နေတဲ့အခါမှာငြိမ်ငြိမ်လေးနေတာမဟုတ်ဘူးဟိုကိုင်းဆွဲလိုက်ဟိုဘက်ခုန်ကူးလိုက်ဒီကိုင်းဆွဲလိုက်ဟိုဘက်ခုန်ကူးလိုက်ဒီကိုင်းလွတ်ချလိုက် နောက်တကိုင်းဆွဲလိုက်နဲ့စိတ်ဟာလည်းပဲအာယုန်ဒီပေါ်မှာဒီအာယုန်ကိုယူလိုက်ဒီအာယုန်ကိုလွတ်ပြီးနောက်အာယုန်တစ်ခုပဲကူးသွားလိုက် စိတ်ကူးတယ်ဆိုတာဘာကိုကူးတာတော့ဆိုအာယုန်တွေကူးတာပဲဟိုအာယုန်ပဲကူးလိုက်ဒီအာယုန်ပဲကူးတာကိုစိတ်ကူးတယ်လို့ပြောတာနော်မြောက်ဟာတက်ကိုင်းတွေကိုတစ်ခုပြီးတစ်ခုကူးသလိုပဲဒီစိတ်ဟာလည်းဟိုကူးသွားလိုက်ဒီကူးသွားလိုက်နဲ့ကူးနေတာအဲ့ဒီလိုအငြိမ်မနေတဲ့အာယုန်တွေပေါ်မှာရောက်ရက်ခတ်နေတဲ့စိတ်ကလေးကိုထိရမယ် ထိမ့်မဲ့အလုပ်တစ်ခုပဲအာယုံတစ်ခုတည်းပေါ်မှာသတ်မှတ်ထားပြီးတော့ငြိမ်အောင်လုပ်တဲ့နေဟာသမထပဲเนาะအဲ့တော့အလွယ်ပြောကြမယ်ဆိုလို့ရှိရင်ဘုန်းကြီးတို့အသက်ရှူနေတာ24နာရီလုံးလုံးအသက်ရှူနေကြတာဒါပေမဲ့အသက်ရှူနေတာကိုတတိထားမိတဲ့အချိန်ဆိုအလွန်နှဲပါတယ်တခြားတွေပဲတွေးနေတာကိုယ်ခန္ဓာမှာ ဘာတွေဖြစ်နေတယ်ဆိုတာကိုစဉ်းစားမိတာအလွန်နည်းတယ်အဲ့တော့နှာခေါင်းကအသက်ရှူနေတာလေးပေါ်မှာတဏှာအိလောက်အာယုစိုက်ချိမယ်တနေ့တာအာယုစိုက်ချိမယ်ဒီအာယုလေးမှတပါတခြားအာယုတွေကိုလွတ်ထားလိုက်မယ်ဆိုပြီးတော့ထွက်လေဝင်လေလေးထွက်ထား အသက်ရှူသွင်းလိုက်တာလေးရယ်ရှူထုတ်လိုက်တာလေးရယ်အဲ့ဒီနှစ်ခုပေါ်မှာစိတ်ကလေးကိုဘလောက်ထိအောင်ထိန်းထားနိုင်တယ်လဲဆိုတာစူးစမ်းကြည့်တာအဲ့ဒါသမထပဲเนาะတွေ့ပြောလို့ရှင်အာယုလေးတစ်ခုပေါ်မှာစိတ်ကိုဘလောက်ကြအောင်ထားနိုင်တယ်လဲအဲ့လိုပဲလှုပ်ကြည့်ဘလောက်ကြအောင်ထားနိုင်တယ်လဲဆိုတဲ့အခါမှာအဖြေသိလာမှာစိတ်ရဲ့မငြိမ်သက်မှုတွေကိုဖြေသိလာမှာပဲဖြစ်တယ် အဲ့ဒါကိုစိတ်မပြတ်ဖဲနဲ့အောင်မြင်သည်ထီအောင်ဆက်လက်ပြီးတော့ကြိုးစားအဲ့ဒီကြိုးစားခြင်းဖြင့်စိတ်ကလေးဟာတိုးတက်မြင့်မားလာပြီးကိုထားတဲ့နေရာပေါ်မှာနေသွားပြီဆိုရင်ဒါသမထရဲ့လုပ်ငန်းထိကစိတ်ကလေးကိုညင်အောင်လုပ်တာဒါကြောင့်မို့သမထောဘာဝိတောစိတ်တံတမာဓိယတိသမထကိုတိုးတက်အောင်လုပ်လို့ရှိရင် တမာတိစိတ်ကလေးကတိုးတက်လာတယ်အာယုန်ဒီပေါ်မှာရှောက်ပြေးနေတာ မရှိတော့ဘဲနဲ့ငြိမ်သွားတယ်အဲ့ဒါကိုပဲတမထရဲ့အဓိပ္ပာယ်ကို ဖွင့်ဆိုတဲ့အခါမှာနိဝရဏတရားတွေကိုငြိမ်းအေးစေတတ်လို့တမထလို့ခေါ်တာအဲ့တော့နိဝရဏတရားဆိုတာစိတ်လေးကအာယုန်ဒီပေါ်မှာ ပြေးတယ်ဆိုတာ ဘာနဲ့ပြေးနေတာတော့သူတူးတဲ့ပြေးတာလားလို့ဆိုမဟုတ်ဘူးလိုချင်စရာအာယုံဆိုရင် လောဘနဲ့မုန်တိစရာအာယုံဆိုရင်ဒေါသနဲ့အငြိမ့်မတည်တတ်တဲ့ဥဒိစ္စနဲ့ပူစရာတွေတွေးမိရင်ကုတ်ကုတ်စာနဲ့ကောင်းတဲ့အာယုံပေါ်တင်လိုက်ရင်စိတ်လေးကမလန်းမဆန်းတွန့်ဆုတ်သွားတဲ့ထိဏမိတ်တာနဲ့ လုပ်ငန်းစဉ်ကိုတွေးလိုက်ရင်တန်တရားဝင်လာတဲ့ဝိသိကိစ္စနဲ့ဆိုဒီနိဝရဏတရားတွေနဲ့သူကလုံးလက်ခံခဏလို့အာယုတခုရဲ့ပုံမှာစိတ်လေးငြိမ်အောင်လုံးလိုက်လို့ရှိရင်လောဘဆိုတာလေသူနဲ့လာမတွဲတော့ဘူးဒေါသကလည်းသူနဲ့မတွဲတော့ဘူးပြန့်လွင့်နေတဲ့ဥဒိစ္စစိတ်ပူတာတွေလည်းလာမတွဲတော့ဘူးစိတ်မလန်းဆန်းတာတွေလည်းလာမတွဲတော့ဘူးတန်တရားတွေလည်းလာမတွဲတော့ဘူး ਨੇ ဒီအာယုံလေးတစ်ခုတည်းပေါ်မှာသူဟာငြိမ်သက်အေးချမ်းသွားတာပပထလို့ပြောတာပဲเนาะအဲ့ဒါဟာပြောသလောက်တော့မလွယ်ဘူးပြောသလောက်တော့မလွယ်ဘာလို့မလွယ်တာတော့ဆိုလူရဲ့စိတ်ကပြေးလွှားနေတယ်ဆိုအာယုန်ဒီပေါ်မှာလှက်ပတ်ပြီးသွာလာနေတာဖြစ်လို့သူ့ကိုထိမ့်ချုပ်ရတာလွယ်တာတော့မဟုတ်ဘူးသို့တော့ မလွယ်လို့လွတ်ထားမလားလို့ဆိုလွတ်မထားထိန်ချုပ်ကြည့်လုတ်ပါများလို့ရှိရင်ကိုကအနိုင်ရလာမှာပဲဖြစ်တယ်အနိုင်ရသည့်ထီအောင်စူးစမ်းကြည့်ပါဒါသမထလို့ခေါ်တယ်နော်အရာစကားနဲ့ပြောအလွယ်လေးအလွယ်လေးဖြစ်အောင်သမထဆိုတာအာယုံတစ်ခုတည်းပေါ်မှာ စိတ်ကိုငြိမ်အောင်ထိန်းတာအဲ့တော့အာယုံဆိုတဲ့နေရာမှာလည်းပဲကောင်းတဲ့အာယုံမကောင်းတဲ့အာယုံဖြစ် လောဘဖြစ်တဲ့အာယုံပေါ်မှာသွားထိန်လို့မရဘူးဒေါသဖြစ်တဲ့အာယုံပေါ်မှာထိန်တာမဟုတ်ဘူးနော်ငြိမ်သက်အေးချမ်းပြီးအပြစ်ကင်းတဲ့အာယုံလေးတစ်ခုပေါ်မှာစိတ်ငြိမ်အောင်ထိန်ရမှာခုနထွက်လေဝင်လေဆိုတာလောဘဖြစ်เสียလည်းမရှိဘူးလေလောဘဖြစ်เสียမရှိတဲ့အာယုံပေါ်မှာစိတ်ကလေးကိုငြိမ်အောင်ထိန်တာအဲ့ဒါကိုမြတ်စွာဘုရားကသမထဆိုတာတဲ့သူ့ကိုတိုးတက်လာအောင် လုပ်လို့ရှိရင်တမာတိစိတ်တွေဟာလည်းပဲတိုးတက်လာပါတယ်တဲ့ ဒါဖြင့်တမာတိစိတ်တွေတိုးတက်လာတယ်ဆိုလို့ရှိရင် သူ့ရဲ့ရလကပါတော့ဆိုလို့တွေ့တာမှုဆိုတဲ့ရာခကိုဖယ်ရှားနိုင်ခြင်းပဲဖြစ်ပါတယ်ဒါရာခတွေဖယ်ရှားတာတော့မဟုတ်ဘူးကိရိတာတွေကိုဖယ်ရှားနိုင်တယ်လို့ဆိုလိုတာပဲเนาะအာယုံလေးတစ်ခုတည်းပေါ်မှာစိတ်ဟာငြိမ်သွားပြီဆိုလို့ရှိရင် ကာမိဆန္ဒဆိုတဲ့ကာမဂုဏ်အာယုန်ခံစားခြင်းနဲ့ရာဂကိုထိ ंछ ုပ်ပြီးသားဖြစ်သွားတယ်။မုန်းတီးတဲ့ဒေါသကိုလည်းထိ ंछ ုပ်ပြီးဖြစ်သွားတယ်။ကြံတဲ့និဝရဏတွေအလုံးကိုလည်းထိ ंछ ုပ်ပြီးသားဖြစ်သွားတယ်။ဒါသူကရက်လက်ရှိတယ်။တပထလှုပ်လိုက်လို့ရှိရင်အဓိကရာဂကိုထိ ंछ ုပ်ပြီးသားဖြစ်သွားတယ်တဲ့။ဒါကတမထ နောက်ဘာဝနာလုပ်ငန်းတစ်ခုကျတော့ဝိပဿနာလို့ခေါ်တယ်ဝိပဿနာဆိုတာစိတ်ကိုထိန်းချုပ်ထားတာမဟုတ်ဘဲနဲ့တဘာဝတရားတစ်ခုကိုဆင်ញင်သုံးသပ်ပြီးသိအောင်ကြိုးစားတာဥပမာဘာနဲ့တူတုံဆိုလို့ရှိရင် စိန်တို့ကြောက်တို့တမိုးကြီးတဲ့အရာတစ်ခုဝဲမယ်ဝဲမယ်ဆိုလို့ရှိရင်ဘာကြည့်တာတော့သူကအပြစ်ဘာအပြစ်တွေရှိတယ်လဲအပြစ်ကင်းသလားအပြစ်ရှိသလားဆိုစိန်တို့ကြောက်တို့ကိုကိုယ့်ရဲ့နီးပညာနဲ့မျက်စိကထိုးပေါက်မမြင်နိုင်လို့ရှင်မှန်ဘလူးနဲ့ဟောကြည့်တဲ့ကရိယာနဲ့စံတက်ပြီးတော့ အပြစ်နာစာကိုရှာကြည့်တာအဲ့တော့ဝိပဿနာဆိုတာလေအဲ့ဒီလူစိတ်နှုတ်ကြောက်တို့ကိုအပြစ်ရှာကြည့်တယ်လို့ကိုယ့်ရဲ့တဏ္ဍမှာဖြစ်နေတဲ့ခန္ဓာအာရဏဓာတ်တွေကိုရှာကြည့်တာအပြစ်ရှာကြည့်တာသူကအဲ့တော့အပြစ်မရှာဘူးတာမန်ကြည့်မယ်ဆိုရင်စိတ်ဟာစိတ်ပဲကြောက်ဟာကြောက်ပဲဒီလိုပဲတွေ့ပါပဲ အပြစ်မရှာပဲနေလို့ရှိရင်ရှုံးဏတရားတွေရဲ့အပြစ်ကိုတွေ့မှာမဟုတ်ဘူးအဲ့တော့ဝိပဿနာနဲ့အသိပညာနဲ့စူးစိုက်ပြီးတော့အပြစ်ရှာလိုက်တဲ့အခါမှာအော်ဒီနေရာမှာမကောင်းတာလေးပါနေပါလားကြောက်ဆိုလို့ရှိရင်မကောင်းတဲ့အပြစ်အနာစာတွေပါနေပါလားစိတ်မာဆိုလဲမကောင်းတဲ့ဟာတွေပါနေပါလားလို့ဆိုတာအပြစ်တွေ့လာတဲ့အခါမှာ တန်ဖိုးကြီးကြီးပေးတော့မှမဟုတ်တော့ဘူးအဲ့ဒီပုံမှာဒီအမှန်တရားကိုသိလာတယ်အဲ့ဒီလိုအမှန်တရားသိအောင်ဝိပဿနာဉာဏ်ဆိုတာရှုံဏသင်္ခါရတရားတွေကိုပြစ်ရှာပြီးတော့ကြည့်အဲ့ဒီအပြစ်ရှာကြည့်လို့အပြစ်တွေ့တဲ့အခါမှာငကိုယ်တော့ကအပြစ်မမြင်ဘူးတန်ဖိုးကြီးတယ်လို့ထင်ခဲ့တယ် အပြစ်ရှာကြည့်လို့အပြစ်မြင်လာတဲ့အခါမှာဝိပဿနာတရားပွားတော့ဘာအကျိုးရတော့ဆိုတော့အမှန်မမြင်ခြင်းဆိုတဲ့အဝိဇ္ဇာကိုဖယ်ရှားနိုင်ခြင်းအကျိုးရတယ်သူအမှန်မသိပဲနဲ့မှားနေတာဟာဒါလေးကသိကောင်းတဲ့စိတ်ပဲဒါလေးကသိကောင်းတဲ့ကြောက်ဖဲလို့တမိုးတွေကြီးတယ်လို့ထင်းလာတဲ့ဟာအပြစ်တွေ့လိုက်တဲ့အခါနဲ့ ဓမ္မကရော့ချသွားတယ်အဲ့ဒါလိုပဲအဝိဇ္ဇာဆိုတဲ့အမှန်မသိမှုကိုဝိပဿနာတရားတို့ပွားအထုတ်လိုက်လို့ရှိရင်အဲ့ဒါပျောက်သွားတယ်အော်အဲ့လိုပျောက်သွားတာဟာဘာကြောင့်လဲဆိုပညာတွေအသိပညာတွေကိုယ်ရင်ထဲမှာရောက်လာလို့ပဲအမှန်တရားကိုသိတဲ့ပညာရောက်လာတယ်မှန်တရားကိုသိတဲ့ပညာရောက်လာလို့ရှိရင်အဝိဇ္ဇာဆိုတဲ့မသိမှု တွေဝေမှုအကောင်းထင်မှုဆိုတာတွေကရောကြသွားတယ်လို့အဲ့တော့ဘာဝနာလုပ်ငန်းမှာတမထဘာဝနာကို ပွားခြင်းဖြင့်ရာဂကိုထိန်းချုပ်နိုင်တယ်ဝိပဿနာဘာဝနာကိုပွားခြင်းဖြင့်အဝိဇ္ဇာကိုထိန်းချုပ်နိုင်တယ်အဲ့ဒီနှစ်ခုပဲเนาะရာဂကိုထိန်းချုပ်ခြင်းနဲ့အဝိဇ္ဇာကိုထိန်းချုပ်ခြင်း ဒီတခုထိမ့်ချုပ်လိုက်တာနဲ့မတိရာရဲ့တွေ့တာရာရဲ့ဒီနှစ်ခုဟာရှင်းသွားတယ်လူတွေရဲ့တဏ္ဏမှာဒုက္ခပေးနေတာတရားတွေရဲ့တဏ္ဏမှာဒုက္ခပေးနေတာတွေ့တာမှုနဲ့အမှန်မသိမှုပဲတွေ့တာမှုကိုတဏှာလို့လည်းခေါ်တယ်အမှန်မသိမှုကိုအဝိဇ္ဇာလို့ခေါ်တယ်ပရိစ္ဆသမုပ္ပါလဲသွားတာပဲကြည့်လိုက်ပထမမှာ အဝိဇ္ဇာဆိုတဲ့အမှန်မသိမှုကစလာပြီးတော့နောက်ပိုင်းကျတော့တဏှာနဲ့သွားပြန်တယ်အဲ့ဒါကိုဝိရေမူလဆို ပြီးတော့အဝိဇ္ဇာမှာမူလနှစ်ဖြာဆိုပြီးပြောတာပြောတာနော်တန်တရားလဲနေတာသူတို့နှစ်ခုကြောင့်လဲနေတာအမှန်မသိမှုရဲ့မှန်မသိမှုခြင်းကြောင့်တွေ့တာမှုရဲ့အဲ့ဒီနှစ်ခုနဲ့မှားပြီးရင်မှား ထပ်တလဲလဲမှားပြီးတော့အမှားတန်တရားကမထွက်နိုင်တာဒီနှစ်ခုပဲအဲ့ဒီနှစ်ခုကိုထိမ့်ချုပ်တဲ့လုပ်ငန်းကိုသမထဘာဝနာဝိပဿနာဘာဝနာလို့ခေါ်တာသမထဘာဝနာဖြင့်တွေ့တာမှုကိုထိမ့်ချုပ်လိုက်တယ်ဝိပဿနာဘာဝနာဖြင့်အမှန်မသိမှုကိုထိမ့်ချုပ်လိုက်တယ်အဲ့ဒီခါမှာလူဟာလမ်းမမောရောက်သွားတယ်လမ်းမမောရောက်သွား ဒါကြောင့်မို့ဘာဝနာတရားကတော့ဘုရားတရားတော်တွေထဲမှာအမြင့်ဆုံးကုသိုလ်ဖြစ်တယ်ပေါ့အမြင့်ဆုံးကုသိုလ်ဖြစ်တယ်ကဲဟုတ်ပြီအဲ့ဒီအမြင့်ဆုံးကုသိုလ်ကိုလှုပ်တော့မယ်ဆိုရင်လှုပ်ဖို့လှုပ်နည်းအကျဉ်းချုပ်လေးကိုပြောရမယ်ဆိုလို့ရှင်နီလန်းနှစ်သွဲနဲ့အကောင့်ထဲပေါ်ရဘာဝနာလှုပ်လှုပ်တဲ့အခါမှာ မထကစမလားဝိပဿနာစမလားအဲ့ဒီစတာနှစ်ခုရှိတယ်တမထကစပြီးတော့ဝိပဿနာကိုသွားတဲ့နည်းရတနည်းဝိပဿနာကစပြီးတော့တမထသွားတာကတနည်းလို့သူတို့နှစ်ခုတစ်နှစ်ပေါ့နော်တမထကစမယ်ဝိပဿနာကစမယ် ဒီနှစ်ခုဟာနှစ်ခုစလုံးလောက်ရမှာပဲသမထကနေဝိပဿနာသွားမယ်သို့မဟုတ်ဝိပဿနာကနေသမထသွားမယ်အဲ့နှစ်ခုစလုံးလောက်ရမှာအဲတချို့ဟောပြောနေတာလေးတွေရှိတယ်သမထမလုံးရဘူးတို့ဝိပဿနာပဲလုံးရမှာလို့ဆိုတာအဲ့ဒါတွေကတချို့ဟာကြတော့စကားလွန်နေတာတွေဖြစ်တယ်နော်စကားလွန်နေတာတွေဖြစ်တယ်နားမရောက်မှုတို့တယ်အဲ့ဒါသမထရောဝိပဿနာရော မထဆိုတာတမာတိကိုပြောတာဝိပဿနာဆိုတာပညာကိုပြောတာလောကမာရီကြီးပဲအကုန်လုံးနော်တိဆောက်မာရီကြီးပဲအကုန်လုံးအဲ့တော့သွားတဲ့အခါမှာဘာဝနာလို့လုပ်တဲ့အခါမှာသမထကစပြီးတော့ဝိပဿနာသွားမလားဝိပဿနာစပြီးတော့သမထကိုသွားမလားလို့လမ်းတစ်သွဲရှိတယ်နှစ်သွဲစလုံးပယ်လမ်းပဲဖြစ်ဖြစ်သွားလို့ရမယ်သွားရမယ်သို့တော့ နောက်ဆုံးလမ်းတစ်ခုဟာပူပေါင်းသွားတာကြည့်ပဲကောင်းတော့လမ်းမှန်မို့ပဲလို့တယ်ကဲအဲ့ဒီတော့တမထကစပုံတမထကနေဝိပဿနာသွားပုံလေးကိုကြည့်ရအောင်ဘယ်လိုသွားမလဲလို့ဆိုပထမအားတဲ့ကိုယ်ရင်နဲ့နှလုံးထဲမှာဥပ္ပစာရတမာတိပဲဖြစ်စေအပ္ပနာတမာတိပဲဖြစ်စေစိတ်ကလေးငြိမ်အောင် အရင်လုပ်လိုက်ပါ အဲ့ဒါဘာနဲ့လုံးမလို့ဆိုရင်ခဏထွက်လေဝင်လေလေးပေါ်မှာပဲဖြစ်စီဒါလွယ်လို့ပြောတာပဲအာယုံပဲဖြစ်ဖြစ်ရပါတယ်နော်ထွက်လေဝင်လေလေးပေါ်မှာစိတ်ကိုစိုက်ထားလိုက်စိတ်ကိုစိုက်ထားလိုက်လို့ဘယ်တိုင်းတာထိအောင်ကိုထိနိုင်ပြီလေဘယ်တိုင်းတာထိကိုစိတ်လေးကငြိမ်သွားပလဲဆိုတာကိုကြည့် ဇံအဆင့်မရောက်သေးတာကိုဥပ္ပစာရသမารိလို့ခေါ်တယ်ဇံအဆင့်ရောက်သွားရင် အပ္ပနာသမารိလို့ခေါ်တယ်ဇံအဆင့်ရောက်သွားရင်တော့သူကအပ္ပနာဆိုတာထဲ့ထားလိုက်တယ်လို့ငြိမ်သွားတာဥပမာနာယံတစ်ခုကိုဒီတစ်ခုဆိုပါစို့စတစ်ကာလေးနဲ့ကတ်လိုက်တယ်ဆိုရင်အဲ့နာယံကိုကတ်သွား အပနာဆိုတာအာယုနဲ့စိတ်အဲ့လိုကတ်သွားတာပြောတာ။ကြွာမသွားတော့ပဲနဲ့အမြဲတမ်းဒီအာယုလေးပေါ်မှာ စိတ်ဟာဝင်ရောက်တွေ့ကတ်သွားသလိုဖြစ်သွားတဲ့ဟာမျိုးအပနာအဲ့ဒီအစ်စ်မရောက်ရင်လည်းပဲပူတုံခွာတုံလေးပေါ့အာယုပေါ်မှာစိတ်ကလေးကရောက်သွားလိုက်ပြန်လာလိုက်သို့တော့ရောက်တဲ့အချိန်ကများတယ်ခွာတဲ့အချိန်ကနည်းတယ်ဆိုရင်ဒါဥစ္စာရသမารိအဆင့်ပေါ့နော်။ ကိုထားတဲ့အာယုံလေးပေါ်မှာစိတ်ဟာအတော်အသင့်ကိုငြိမ်သွားပြီကိုလွတ်တဲ့နေရာကိုစိတ်လေးကငြိမ်သွားပြီဆိုရင်ဒါဥပ္ပစာရတမာတိအဲ့ဒီဥပ္ပစာရတမာတိအပ္ပနာတမာတိကိုအရင်တီထောင်လိုက်တယ်တီထောင်ပြီးတော့တမာတိလေးရလာပြီလို့ဆိုတာနဲ့အဲ့ဒီအာယုံကနေပြီးဆုတ်ခွာလိုက်တယ် ခဏကထွက်လေဝင်လေလေးရှုနေတဲ့ထက်လေဝင်လေပေါ်မှာစိတ်ကလေးငြိမ့်နေတယ်ဆိုရင်အဲ့ဒီပေါ်ကစိတ်ကိုဆုတ်ခွာလိုက်ပြီးတော့ထွက်လေဝင်လေလေးနဲ့အလုံးလုံးနေတဲ့စိတ်ကိုပြန်ကြည့်လိုက်တာနော်အာယုံကိုမကြည့်တော့ဘဲနဲ့ထွက်လေဝင်လေလေးနဲ့လှုပ်ရှားနေတဲ့စိတ်ကလေးကိုပြန်ပြီးတော့ရှုတာအဲ့ဒါကြတော့ဝိပဿနာဖြစ်သွားရောသူက သမထကခုနထွက်လေဝင်လေးအာယုံပေါ်မှာကြည်တာကသမထထွက်လေဝင်လေးလေးပေါ်မှာဖြစ်နေတဲ့စိတ်အခြေအနေကိုပြန်ကြည်တာကြတော့ဝိပဿနာလို့ဒီနားလေးတွေရင်ကပ်ပြီးပြောင်းလိုက်တာအဲ့တော့ထွက်လေဝင်လေးလေးပေါ်မှာဖြစ်နေတဲ့စိတ်အခြေအနေဆိုတာဘာတော့ထွက်လေဝင်လေးလေးရဲ့လှုပ်ရှားမှုလေးကိုတတိပြုနေတဲ့တတိလားသမုတ်ထွက်လေဝင်လေးလေးပေါ်မှာစဉ်းစားနေတဲ့ တွေးနေတဲ့အတွေးလားသို့မဟုတ်ထွက်လေဝင်လေလေးပေါ်မှာဟိုကျဉ်နှက်နေတဲ့ပိဋိနဲ့ဒုက္ခလားထွက်လေဝင်လေလေးပေါ်မှာစိတ်ကလေးငြိမ်နေတဲ့အငြိမ်ကလေးကိုကြည့်မှလားဆိုအဲ့ဒါတွေကြတော့နန္တရားလို့ခေါ်တယ်အဲ့ဒီနန္တရားကို ရှုလိုက်တယ်အဲ့ဒီစိတ်ကလေးတွေကိုရှုလိုက်တယ်ဒီတဲ့ထင်ရှားအောင်ပြောမယ်ဆိုရင် ကိုယ်ကထွက်လေဝင်လေလေးကို ရှုနေတာစိတ်နဲ့ပဲရှုနေတာကိုတမာတိထွက်လေဝင်လေလေးကိုအာရုံပြုပြီးစိတ်နဲ့ရှုနေတဲ့အဲ့ဒီရှုနေတဲ့စိတ်ကလေးကိုကြည့်လိုက်လို့ရှင်ထွက်လေလေးပေါ်လိုက်ဒီစိတ်လေးကဝင်လာလိုက်ဝင်လေလေးပေါ်လာလိုက်ဒီစိတ်ကလေးကဝင်လာလိုက်ထွက်လေဝင်လေလေးပေါ်မှာစိတ်ကလေးကရောက်ရောက်ရောက်ရောက်ပြီးတော့လာတယ်ထိတာလေးကိုတိတိလာတယ်ဆိုရင်ဒါဖတ်တာပဲဖတ်တဲ့သဘောလေးကိုကိုယ်ကြည့်လာလို့ရတယ် ထွက်လေဝင်လေလေးကိုတိတိနေတယ်ဆိုတော့အတိလေးကို ကြည့်လိုက်လို့ရှိရင်ဒါစိတ်ပဲဝိညာဉ်ပဲစိတ်ကလေးကတိတယ်ထွက်လေဝင်လေလေးမှာရှူရတာညင်တာတယ်ကောင်းတယ်လို့အတွေးလေးကို ကြည့်လိုက်မယ်ဆိုရင်ဒါဝေဒနာအဲ့တော့ဖတ်တာကိုလည်းရှုလို့ရတယ်ဝေဒနာကိုလည်းရှုလို့ရတယ်သင်ဒီစိတ်ကိုလည်းရှုလို့ရတယ်ဆိုအဲ့ဒီဖတ်တာဝေဒနာစိတ်လို့ဆိုတဲ့ အခြေအနေလေးတစ်ခုကိုသိလိုက်ပြီဆိုရင်ဒါဝိပဿနာပဲရောက်သွားပြီစိတ်ကိုရှုတာဝိပဿနာအဲ့လက်တလုံးကြားလေးထဲမှာခုနတုန်းကထွက်လေဝင်လေပုံမှာထွက်လေဝင်လေဆိုတဲ့အာယုံပေါ်မှာဖြစ်နေတဲ့စိတ်ကလေးကထွက်လေဝင်လေအာယုံကိုပဲကြည့်နေလို့ရှိရင်သမထ အဲ့ဒီထွက်လေဝင်နေဒီပေါ်မှာဖြစ်နေတဲ့စိတ်ကိုနောက်စိတ်တစ်ခုနဲ့ပြန်ကြည့်လိုက်တဲ့အခါဝိပဿနာဖြစ်သွားရောအဲ့ဒီနောက်စိတ်တစ်ခုလိုအပ်တာပေါ့နော်ပြန်စဉ်းစားတာအဲ့တော့ပစ္စုပန်ပစ္စုပန်ဆိုတာစိတ်ဆိုတာကြတော့တဲ့တဲ့ပစ္စုပန်ကြီးဖြစ်လို့မရဘူးသူစိတ်ဟာနှစ်ခုပြူးမဖြစ်ဘူးတစ်ခုတည်းပဲဖြစ်တယ်သူအဲ့တော့ရှေ့စိတ်ရှေ့ကဖြစ်သွားရင်နောက်ကလိုက်ကြည့်တာပဲအရေးကြီးတာနောက်ကလိုက်ကြည့်ဖို့ပဲအရေးကြီးတာ ရှေ့ကဖြစ်သွားတဲ့စိတ်တွေကိုနောက်ကနေလိုက်ကြည့်ကပ်ပြီးတော့ကြည့်နိုင်လေတမာရီစွာပညာစွာကောင်းလေကတ်နိုင်လေပညာစွာတမာရီစွာကောင်းလေပဲကျဲနေသေးလို့ရှိရင်တော့ခြားထဲမှာကိလေသာတွေဝင်လာတယ်ကျဲနေတယ်ဆိုတာအတော်လေးတတိယမှပြန်ပြီးတော့စဉ်းစားမိတယ်ဆိုရင်ဒီခြားထဲမှာဝင်သွားပြီဆိုတာနော်အဲ့ဒါတွေမဝင်အောင်ကပ်ပြီးတော့သိနေအောင်ကြိုးစားရမယ်စိတ်စွမ်းအားမြင့်လာရင်ကပ်ပြီးတော့သိမယ် အဲ့တော့အချုပ်ကိုပြန်ပြောမယ်ဆိုရင်ထွက်လေဝင်လေကြည်နေတဲ့စိတ်ကလေးဖြစ်နေတာကသမထစိတ်အဲ့ဒီသမထစိတ်လေးကို နောက်စိတ်တစ်ခုကနေပြီးတော့စိတ်ကလေးရဲ့လှုပ်ရှားနေတဲ့သူ့အလုံးလုံးနေတာကိုပြန်ဆောင်ကြည့်တာကြတော့ဝိပဿနာလို့သမထနဲ့ဝိပဿနာအဲ့လိုဖြစ်သွားတယ်နော်အဲ့ဒါသမထကအရင်ဝိပဿနာကနောက် ဝိပဿနာပဲကူးသွားပြီဆိုတဲ့အခါကျတော့အရှိန်ရလာတဲ့အခါဘာဖြစ်တုံးစေတမ္မာဒိဋ္ဌိဆိုတဲ့စိတ်လေးရဲ့သဘာဝကိုသိမှုတမ္မာသင်္ကပ္ပဆိုတဲ့အဲ့ဒီပေါ်မှာတွေးကြံနေမှုတမ္မာဝါယမလို့ဆိုတဲ့ဆက်လက်ကြိုးပမ်းနေမှုတမ္မာတတိဆိုတဲ့အာယုဆုဆိုင်မှုနဲ့တမ္မာသမာဓိဆိုတဲ့စိတ်တည်ငြိမ်မှုဆိုတဲ့ဒီမက်ခင်၅မျိုးဖြစ်ပေါ်နေတဲ့အချက် အဲ့ဒါကိုပုပ္ပပကမက်လို့ခေါ်တယ်သူတို့၅ဦးဟာဟန်ချက်ညီညီနဲ့အလုံးလုံးလာဒီအာယုံပေါ်မှာဟန်ချက်ညီပြီးတော့တကယ်ကိုအစွမ်းထက်လာပြီဆိုတဲ့အခါကျတော့သူတို့၅ခုစလုံးဟာတခုစီအလုံးလုံးတော့တာမဟုတ်ဘဲနဲ့အလုံးပေါင်းပြီးတော့တဆူတဲ့အလုံးလုံးသွားပြီဆိုလို့ရှိရင်တော့ဒါကလောကုတ္တရာမက်ပေါ်တယ်လို့ပြောတာပေါင်းသွားရင်သူတို့၅ခုဟာပေါင်းသွားတယ် မပေါင်းသေးဘူးဆိုလို့ရှိရင်တော့ဝိပဿနာမဲ့သူတို့ငါးခုစလုံးဟာတပေါင်းနဲ့ဖြစ်သွားပြီတခုတည်းလို့ဖြစ်သွားပြီဆိုတဲ့အခါမှာလောကုတ္တရာမဲ့အဲ့ဒီလောကုတ္တရာမဲ့ဆိုတာပေါ်လာလို့ရှိရင်ဆိုင်ရာတန်ရောစဉ်တရားတွေကိုလည်းဖယ်ရှားတယ်ကိလေသာရဲ့အနုတ္တရထက်တွေကိုလည်းပဲဖယ်ရှားပြလိုက်တယ်သူကသူကြတော့စွန့်ထက်တဲ့ဟာဖြစ်တယ် အဲ့ဒီအဆင့်ရောက်သွားလို့ရှိရင်တမက်တဖို့ရသွားတာလို့ပြောတယ်နော်ဒါကနီးတနီးနောက်ဒုတိယနီးတနီးနဲ့ပြောမယ်ဝိပဿနာကစမယ်တမထမလုပ်ဘူးဟုတ်ပြီဝိပဿနာကစမယ်ဆိုလဲစလို့ရတယ်ကမ္ဘာထိုင်လိုက်ပြီးထိုင်တဲ့အခါမှာခုနထွက်လေဝင်လေတို့ဘာလို့မကြည့်တော့ပဲနဲ့တိုက်ရိုက် ကိုယ်တဏ္ဍာမှာထင်ရှားနေတာကိုညံထဲမှာပေါ်လွင်တာထိုင်လိုက်တာနဲ့တပြိုင်နက်ကိုယ့်ရဲ့ထိုင်ကုန်နဲ့ကိုယ့်အသားနဲ့ထိနေတဲ့နေရာမှာမာတဲ့သဘောအတုံခဲသဘောလေးကိုအာရုံပြုလိုက်မယ်ဆိုရင်ဒါပထဝီပဲဒါဝိပဿနာတိုက်ရိုက်သွားတာနော်မာနေတဲ့အရာလေးကိုတတိထားမိပြီးတော့မမမာတဲ့သဘောဟာဒါပထဝီတက်ပဲ ပထဝီဓာတ်ဟာပထဝီဓာတ်တစ်ခုတည်းရှိတာမဟုတ်ဘူးအဘောဓာတ်ကစုစည်းထားတယ်တေဇောဓာတ်ကြအပူပေးထားလို့ခုလိုမာနေတာအဲ့ဒီထဲမှာလဲတွန်းကန်မှုဆိုတဲ့ဝါယောဓာတ်လည်းရှိနေတယ်ဆိုတယ်ရုပ်တွေကိုတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုဆက်ဆက်ပြီးတော့ဖြစ်ပေါ်နေတာတွေကိုအသိဉာဏ်နဲ့လိုက်ပြီးတော့ရှာရစူးစမ်းဆင်ញင်တာပေါ့တစ်ခုပြီးတစ်ခု လိုက်ပြီးစူးစမ်းချက်စဉ်လိုက်တယ်တော့ဝေဘူးဆရာတော်ကြီးရဲ့တရားဆိုပြီးတော့ဖတ်ဖူးတယ်ဝေဘူးဆရာတော်ကြီးကဘာလုပ်တုံးလို့ဆိုလက်ညှိုးလေးနဲ့လက်မလေးနဲ့ပုတ်နေတယ်လို့ခြားဟုတ်တယ်အဲဘုံကြဘူးတာပြောတာနော်အဲ့တော့ပုတ်နေတာဟာ ဘာလို့ဆိုလက်ညှိုးလက်မထိနေတယ်ဆိုတာ तू ပထဝီဓာတ်ကိုအာရုံပြုတဲ့သဘောပဲတခြားနေရာမှာလက်ညှိုးလေးနဲ့လက်မနဲ့ထွတ်နေအဲ့ဒီထိပြီးတော့ပုတ်နေတဲ့သဘောတရားလေးကိုကြည့်ပြီးတော့ပထဝီကနေပြီးတော့ယုတ်တရားတွေအလုံးကို तू သိအောင်ကြိုးစားတယ်အဲ့ဒီကနေပြီးတော့ထိမှန်သိတဲ့အသည့်စိတ်ကိုကြိုးစားနေတယ်ဝေဘူးဆရာတော်ကြီးလုတ်တယ်လို့ဖုံဖုံကစားထဲမှာဖတ်ဖူးတယ်ဟာထဲမှာဖတ်ဖူးတယ် ဘယ်ဟာပဲဖြစ်ဖြစ်ကိုယ်တဏ္ဍမှာရှုံးတဲ့နံနေဟာကိုယ်ကတတိမပြူတာပဲရှိတယ်သူကသူဖြစ်နေတာတော့ရှိနေတယ်တော့ကိုယ်ညံထဲမှာအထင်လွဲဆုံးအရာတစ်ခု ရှုလို့ရတယ်ခုမှထွက်လေဝင်လေကနေတိုက်ရိုက်သွားခြင်းနဲ့ဆိုလို့ရှိရင်လည်းပဲကြည့်လိုက်လေရှုသွင်းလိုက်တဲ့အခါမှာခုနလိုတာမန်ထိတာကိုသိတယ်ဆိုတာလေးတွေမှတ်တာမဟုတ်ပဲね လေးလေးရဲ့လှုပ်ရှားမှုတွေသဘောလေးကိုကြည့်ရင်ဒါဝါရောထက်ရှုသွင်းလိုက်တဲ့လေးလေးရဲ့လှုပ်ရှားသွားတဲ့တွန်းသွားတဲ့ဆိုတဲ့သဘောလေးကိုကြည့်ရင်ဒါဝါရောထက်ရုပ်ကိုကြည့်တာအဲ့ဒါလေးကနေပြီးတော့နှာသီးပြားလေးကိုတိုက်သွားတယ်တိုက်သွားတဲ့အခါမှာထိမှန်တိလိုက်တာလေးတိုက်သွားမှန်တိလိုက်တဲ့အသိစိတ်လေးကိုတစ်ခါတွေးလိုက်ပြန်တယ်လေလေးရဲ့လှုပ်ပြီးတော့တွန်းကန်သွားတဲ့သဘောလေးလည်းသိလိုက်တယ် အဲ့ဒါကနှာသီးပြားထိသွားရင် ထိတဲ့အသိလေးလည်းသိလိုက်တယ်ဆိုတော့ဒါနှစ်ခုသိသွားတယ်အဲ့ဒါအဲ့ဒါလေးကယုတ်နဲ့နံသိတာပဲနော်ဝါယောဓကလေးကယုတ်တရားထိမှန်သိလိုက်တဲ့အသိလေးကနတ်တရားဆိုဟောဒါယုတ်နဲ့နံနှစ်ခုဆိုတာလေးကိုသိလို့ရှိရင်ဒါလည်းဝိပဿနာကစတာလို့ပြောရမယ်ခုနတမာရီမွေးတာမဟုတ်ဘူးခွာရှုပ်လေးကတစ်မျိုးနံတရားလေးကတစ်မျိုး ထိလိုက်ရင်တိသွားတယ်ဆိုတော့နံလျာလေးအဲ့ဒီနှစ်ခုကိုသိအောင်စူးစမ်းနေခြင်းသိပဲနဲ့ယုံနာနှစ်ခုကိုသိခြင်းရုပ်ရဲ့သဘာဝနာရဲ့သဘာဝကိုသိနေခြင်းပဲဖြစ်တယ်အဲ့ဒီကနေဆက်သွယ်ပြီးတော့တခြားရှုံဏတွေကိုလည်းပဲဆက်ခါဆက်ခါတွေ့ရှိပြီးတော့သိရှိလာမှာပဲဖြစ်တယ်ပေါ့အဲ့ဒါကဝိပဿနာအဲ့ဒီဝိပဿနာတရားသည် အရှင်ရလာတဲ့အခါကျ ဒီတမ္မာဒိဋ္ဌိတမ္မာသင်္ကပ္ပတမ္မာဝါယာမတမ္မာတတိတမ္မာသမာဓိဆိုတာတွေ ਨੇ အာယုံစိုက်မိသွားတဲ့အခါမှာ तू ကအရှိန်ကောင်းလာတယ်ပုပ္ပပါကမက်လို့ခေါ်တယ်အရှိန်ကောင်းပြီးတော့အလုပ်တွေလုပ်လာပြီနောက်ဆုံးမှသူတို့ဟာတပေါင်းနဲ့ဖြစ်သွားပြီးတော့ရှုမှတ်မှုကလည်းဒလဇတ်ဖြစ်သွားပြီဆိုရင်ဒါသမထပဲဖြစ်ရုပ်တမာတိ ဖြစ်သွားပြီဝိပဿနာကပထမသမထကဒုတိယ မက်ပေါ်လာတဲ့အခါမှာအနုတရားတွေပယ်တယ်။တန်ရောစင်တွေပယ်တယ်ဆိုတာဖြစ်သွားတယ်။ဒီလမ်းကြောင်းပဲပြန်ပေါင်းတာပဲเนาะ။နောက်ဆုံးမှာဝိပဿနာကစပြီးတော့တမထကိုရောက်သွားတယ်။တမထကနေစပြီးဝိပဿနာရောက်သွားတယ်။အဲ့ဒီနီးနှစ်နီးလုံးဟာဘယ်နီးပဲဖြစ်ဖြစ်ဘာဝနာလုပ်ငန်းအတွက်မှန်ကန်တဲ့ဒီလမ်းနှစ်ခုဖြစ်ပါတယ်လို့စာပေကျမ်းကမှဒီလိုဟောထားတာပါ။အဲကြောင့်မို့ အခုလို့မြန်မာနှစ်ဦးကာလနှစ်သက်ခါသမ ्या မှာသမထအလုတ်ဝိပဿနာအလုတ်ဆိုတဲ့ဘာဝနာကုသိုလ်ကိုထို့တဲ့တွေအရာယူကြမယ်ဘာဝနာကုသိုလ်ဆိုတာအချိန်ပေးရလိမ့်မယ်ဒါနကုသိုလ်ဆိုတာရော့အင်းလှူလိုက်ရင်ဒါနဖြစ်သွားတယ်သီလကလည်းစောင့်တည်ထားပြီးစိတ်ကိုထိန်းစရာမလိုဘဲနဲ့ကာယကံဝစီကံနှစ်ခုပဲထိန်းနေလွယ်တယ်လို့ပြောရမယ် ဘာဝနာကုသိုလ်ကြတော့အဲ့လိုမဟုတ်ဘူးကိုယ်စိတ်လေးကိုအမြဲတမ်းထိန်းနေရမှာဖြစ်သည့်အတွက်ကြောင့်အဗ္ဗဓမ္မခဲရင်နေအပြောလွယ်သလောက်အလောက်ခက်ပါတယ်အလောက်ခက်တဲ့ဟာကိုကိုဘလောက်ထီအောင်ဆွမ်းဆောင်နိုင်တယ်လဲဆိုရယ်ကိုယ့်ရဲ့စွမ်းရည်တတ္တိတွေကိုတိုးမြင့်ပြီးတော့လှုပ်ကြည့်ကြမယ်ဖခင်သာသနာတော်နဲ့ကြုံတဲ့အချိန်မှာငါတို့ဒီအလောက်ဟာခက်လို့မလုပ်ဘဲနေလို့ရှိရင်တောင်းလည်းပဲလွယ်လာမှာမဟုတ်ဘူးအဲ့တော့ကြိုးစားပြီးတော့အချိန်ရအောင် တနေ့တနာရီပဲဖြစ်စေသုံးမဟုတ်15မိနစ်ပဲဖြစ်စေနိုင်ခွဲပဲဖြစ်စေတို့တွေစမ်းသပ်ပြီးတော့ဘာဝနာကုသိုလ်လှုပ်ကြည့်မယ်ဆိုပြီးတော့စူးစမ်းလို့တဲ့စိတ်နဲ့လှုပ်ကြည့်လိုက်လို့ရှင်ထူးခြားတဲ့အကျိုးကျေးဇူးတွေရမှာဖြစ်တယ်လို့ကိုစီကိုစီယုံကြည်ပြီးတော့ကျင့်ကြံပွားများစူးစမ်းအထောက်နိုင်ကြပါစေကုန်တည်း